ဒီနေ့ကသင်္ကုတ္တရနိကေသစ္စကနိပါဒအနုပတိတတုတ်တာပေါ့ဒီကောင်းစဉ်လူရင်းလေးပြောပြီးတော့တဏှာကြီးဖြည့်သွားတာနဲ့တရားကမပြီးပြတ်သေးပါဘူးနုပတိတဆိုတာကုညီအပ်တည် ထောက်ပံ့အပ်သည်အထောက်ပံ့ဖြစ်စေသည်အထောက်ပံ့ဖြစ်စေဆိုတော့အထောက်ပံ့ခံရတဲ့အထောက်ပံ့ရသည်ကျေးဇူးများသည်ဆိုတဲ့အဓိပ္ပာယ်ကိုဆရာတွေပါပဲ။ဘာဖြစ်ဖြစ်တင့်တော်တဲ့အထောက်ပံ့ဆိုတော့ယူမကိုလုပ်တဲ့ကိစ္စဟာအောင်မြင်နိုင်ပါရဲ့။အခုယောဂီများဒီဌာနလာရောက်ပြီးတော့

မတရားကုတရားမညံပူညာတွေရဖို့ပဲမညံပူညာနဲ့အငိမ့်တနိဗ္ဗာန်ကိုမျက်ပေါက်ပြုဖို့ပဲအငိမ့်တရသွားပြီဆိုလို့ရှိရင်အမှန်တရားတွေလည်းပဲသိပြီးတော့မိမိတို့ကလိုအပ်တဲ့စိတ်ပိုင်းဆိုင်ရာအားတွေလည်းပဲထူးထူးခြားခြားပြည့်စုံသွားပါပါပဲဒီခါပါ ဖြစ်နေကြလောဘဒေါသအစရှိတဲ့ကိလေသာညီကြီးတွေကိုလည်းပဲလွှမ်းမိုးနိုင်ပြီးတော့အတိညာဏ်တွေဖြစ်လို့စိတ်ရင်းကျက်တဲ့အခါမှာကောင်းစုအမျိုးမျိုးနဲ့ကြုံတဲ့အခါခန္ဓာရည်ပေါ့စိတ်ခန္ဓာရည်ပေါ့ spiritual resistance ကိုကောင်းသွားပါတော့အဲဒီလိုခံရောပါ အခုခေတ်ကျုံနေရတဲ့အထူးသဖြင့်သိပ္ပပညာကြီးသူချာချာထွန်းကားပြီးတော့ညီမှုအစဉ်တန်မြင်မာတဲ့တိုင်းပြည်တွေမှာယုတ်ထုကြည်စီပြည့်စုံယုံနဲ့မှန်ကန်တဲ့စိတ်ချမ်းသာမှုသိချမ်းမှုမရဘူးဆိုတာပေါ့မရလို့ရှင်းရှင်းလို့ဆွဲတို့ဒီပရက်ရှင်းတို့အဲ့ဒါတွေဝင်ပြီးတော့လူတွေဟာစိတ်တွေတမျိုးတမျိုးဖောက်ပြန်ပြီးတော့ပေါ့လေ အာကိုရာမဲမှုအတွက်ပေါ့လေဒီတရားကအာမခံချက်ပြေတော့ပါပါပဲအမှန်တန်ရှိသိမရတဲ့တရားပါလေပါဒီတော့ဥပဒနာသမာဓိရှိစတင်ပြောတဲ့အခါမှာမနေ့ကပြောခဲ့တဲ့အကြောင်းချက်၅မျိုးနဲ့အကူအညီအထောက်အပံ့ပြည့်ပြည့်စုံစုံရမှ ဒီဝဒနာညာလည်းပဲဖွံ့ဖြိုးတိုးတက်ရင်းချက်ပြီးတော့ကိုလိုအပ်တဲ့မညာဖွညာလေးပါလေသို့မဟုတ်မညာဖွညာနဲ့အင်းနဲ့နိဗ္ဗာန်ကိုမြတ်ဖို့သိသွားနိုင်ပါတယ်တုတ်တန်လေးကသူဝင်မယ်လို့အမှန်တရားအိဗယ်ပြည့်စုံအနှစ်သာရနဲ့ပြည့်စုံမှာအမှန်ကောင်းပါတယ်ဒီတုတ်တန်လေးကဒီနေ့ကအထောက်ကူအပံပိုးရတော့ ငါးမျိုးလို့ပြောသွားပါတယ်ကွာ။စီလာနုဂဟိတတိရဖြင့်ကုညီပံ့ပိုးမှုရရှိရပါတယ်။ဆိုလိုတဲ့သဘောကတော့တိရပြည့်စုံမှဥပဒနာသမာဓိရှိရနိုင်တယ်လို့ဆိုပါတယ်။တိရဟာသမာဓိရှိအနည်းဆုံးအနိကဆုံးအကြောင်းပဲ။ အဲဒါအရေးကြီးလို့ရှင်းဥစွာပြထားပါတယ်ခမနောက်ဥပဒနာဉာဏ်တွေဖြစ်ဖို့ဆိုတာရှင်းနည်းမှာမလေ့လာပဲနဲ့တော့မကြားနာပဲနဲ့ဥပဒနာဉာဏ်ဖြစ်တာမဟုတ်ပါဘူးရှင်းနည်းမှာလည်းလေ့လာရပါတယ်အထုတဲ့ကာလမှာလည်းပဲလိုအပ်သလောက်ရှင်းနည်းမှာလေးတွေ ရှောက်မြောက်မှမှရရှိဖို့လည်းအရေးကြီးပါတယ်အဲဒါကတော့သုတနုဒိဋ္ဌစိတ်တော်ရဲ့တရားကြားနာမှုအထောက်အကူယူရပါတယ်ဟာဘလိုက်အားထုတ်လို့မရပါဘူးစိတ်ကူးနဲ့အားထုတ်လို့မရပါဘူးဒါတော့သကိစ္စနုဒိဋ္ဌဆိုတာဆရာနဲ့အတူတကွပြောဆိုတာပေါ့နီလန်းဖန်စွာပေါ့ လိုက်လျောညီပြီးပြောဆိုတာဒါဆွေးနွေးရခေါ်ပါတဲ့ကမှာလိုအပ်တဲ့ဆွေးနွေးမှုအကူအညီလည်းပဲယူရပါတယ်အခုယောဂီတွေကမ္မထဆရာများတဲ့နေ့စဉ်သတ်မှတ်ထားတဲ့နေရာမှာသတ်မှတ်တဲ့အချိန်ရောက်လာပြီဆိုရင်ဆွေးနွေးတာဝလိခဏလေးအဲဒီဟာလည်းအထောက်အကူယူရပါတယ်ဒါတော့ဇာက ဒေါသအဆရှိတဲ့ကိလေသာတွေမြဲတမ်းစိတ်ရှင်မှာဝင်နေတော့လှုပ်ရှားနေလို့ရှိရင်မငြိမ်ဘူးအဲစိတ်ငြိမ်အောင်ပြုလုပ်ဖို့လည်းလိုရတယ်စိတ်ငြိမ်မှုအကူကြီးအပဘိုးလည်းပဲအရေးကြီးပါတယ်အဲဒါကတော့သမထနုဒိတလို့ခေါ်ပါတယ်ဇာကဆရှိတဲ့တရားတွေလှုပ်ရှားမှုပြင်ပြီးတော့ငြိမ်သက်မှုအကူကြီးဒါလည်းယူရပါတယ်တော့ အဲနောက်ဆုံးတရားထုတ်လို့တရားရတာလေးတွေတွေ့လာပြီဆိုလို့ရှိရင်အဟုတ်ကြီးထင်ပြီးတော့ဗောလေအဲ့ဒီပေါ်မှာနည်းနည်းဖြစ်ဖြစ်များများဖြစ်ဖြစ်ညှိတွေ့တတ်ပါတယ်အားကောင်းတဲ့ဥပဒနာညာမဖြစ်သေးဘူးဆိုလို့ရှိရင်တော့အတေအဖွဲတရားရတာလေးပေါ်မှာလည်းအရှင်ကြည့်ပြီးတော့ညှိတွေ့နေတတ်ပါတယ်အဲ့ဒီလိုညှိတွေ့မှုတွေမရှိဘဲနဲ့ဘလဝဥပဒနာနဲ့ ကူညီထောက်ပံ့ရပါတယ်ဝိပဿနာဉာဏ်လေးအစဉ်တိုင်းတက်ပြီးတော့ဗောလေအထက်ပိုင်းဝိပဿနာဉာဏ်လေးဖြစ်တဲ့အထိအားထုတ်ရပါတယ်အကူအညီရပါတယ်အဲဒါဥပဒနာလုပ်ရှိတယ်လို့ခေါ်ပါတယ်မှာမြတ်စွာဘုရားခေါ်တာကတော့ဒီလောက်အတိတ်ပဲရှိတာပဲအဲတော့ဒီတိုင်းဆိုလို့ရှိရင် သောသူလည်းပဲသိပြီးတော့ရှင်းရှင်းလင်းလင်းသိမှာမဟုတ်ပါဘူး။နာသူလည်းပဲသိရှင်းရှင်းလင်းလင်းသိမှာမဟုတ်ပါဘူး။ပြီးတော့အထက်ကရာဆရာကမြတ်စွာဘုရားရဲ့ဆိုလိုရဲ့အတိတ်ပဲကိုထင်ထင်ရှားရှားဖြစ်ဖို့ရာပေါ့လေ။အဲတရားပြင်မျိုးကျိုးကိုဥပမာနဲ့ဟောလေနှိုင်းရှင်ပြီးတော့ပြထားပါတယ်။အဲဒါဥပမာနဲ့ဥပမာနဲ့ ဆက်ဆက်ပြီးတော့ဗောလေအဲရှင်းလင်းသင်ပြပါမယ်ဒီဒုက္ခရဲ့အနေအသေးပဲမြတ်စွာဘုရားရဲ့ဆိုလိုရင်းအလိုသိဖို့ရာပေါ့အလိုထင်ရှားဖို့ရာအတွက်အထက်ကရာဆရာကထင်ရှားတဲ့ဥမာလေးတစ်ခုဥယျာဉ်တစ်ခုပါတဲ့စာရဲပြထားတာတော့တရိပ်ချူ တရချိုမျိုးပေါ့လေဒေတိအချိုမျိုးအဲ့လိုပြထားပါရဲ့အဲ့ဒီတရှိချိုမျိုးမျိုးချထားပြီတဲ့မျိုးချထားရုံနဲ့မပြည့်သေးဘူးသူရဲ့ဝန်းကျင်ပါပေါ့ဒီပတ်ပတ်လည်းပါဆန်လည်းပဲဆက်တယ်နောက်ပထမဆုံးလုပ်ဖို့အရေးကြီးတာကိုဆန်ဆက်တာလည်းပဲဟုတ် ပြီးတော့ရန်ခါရန်ခါလည်းပဲရေလိုလို့ရှိရင်လည်းပဲရေချမ်းပေးတာပါလေရေပေးတာပါဒါလည်းလိုတယ်ရန်ခါရန်ခါအမြင့်ကမြည်ကြီးနဲ့မသွားတာဘူးဆိုလို့ရှိရင်သို့မဟုတ်အမြင့်တွေပေါ်နေလို့ရှိရင်တရွင်းလေးပါလေးနဲ့ပေါ်လေးမြေဆွပြီးတော့မြေတောင်လေးဖြတ်ပြီးတယ်လွှတ်လို့ရှိရင်လည်းဒီဩဇာလေးတွေကျွေးတယ် ယံခါယံခါင်းဖြစ်ပိုးတွေပေါ့လေမကြရအောင်လည်းပဲကျူရင်ကာဝယ်တယ်အကြောင်းအလျော်စွာကြွလာပိုးတွေကြလာပြီဆိုလို့ရှိရင်တင့်တော်တဲ့နည်းနဲ့လည်းပဲကယ်ရှားပေးတယ်ရခါရခါအပင်လေးတွေဖြစ်လာတဲ့ခါမှာခါချင်းအောင်လို့ပင်ကူမြင်လို့ပေါ့လေအဲ့ဒါလေးလည်းပဲတွေ့တော့ညီးတတ်တာပါပဲ။ အဲ့လိုတွေ့ညှိနေတဲ့ခါချင်းကိုပြီးကိုရှင်တွေကိုလည်းပဲဖယ်ရှားထုတ်တင်ပြည့်တယ်အဲ့ဒီလိုနည်းနဲ့ပြည့်တင်ကိုပြုစုပြောထောင်ပေးတဲ့ဥယျာဉ်မှုဥယျာဉ်မှုဟာပေါ့လေအထက်ဖက်ကလိုအပ်တယ်လို့ပေါ့လေဆောင်ရွက်ပြီဆိုလို့ရှိရင်စက်ကျိုးထားတဲ့ပင်ဟာလိုအပ်တဲ့အကူအညီတွေရတော့ပုံပြို့တိုးတက်ပြီးတော့နောက်ဆုံး အပွင့်အသီးတွေပေါ့လေချုံမြင့်တဲ့အသီးတွေစားရတဲ့အနေထားရောက်တဲ့အထိပေါ့လေအဲ့ဒါလိုဥပမာနာလေးရှိဦးစွာစပြီးတော့ပြထားပါတယ်ဥပမာနာဆိုတာကတော့နှိုင်းရှင်ရောက်မှာနှိုင်းရှင်ရောက်လာပြထားပြီးတော့နှိုင်းရှင်ပွဲရနှိုင်းရှင်အပ်တဲ့အရာနှိုင်းရှင်ခံရတဲ့အရာမပြဘူးဆိုလို့ရှိရင်လည်းအတိပ္ပယ်မရှင်းပါဘူး နှိုက်ရှင်ခံရတာကတော့ဥပမေယခေါ်ပါတယ်ပြီးတော့ဒီပင်မျိုးစတင်ပြိုးသူနဲ့ယောဂီနဲ့အဲ့ဒါနဲ့အတူပါတယ်ဒီတော့ဒီပင်မျိုးချပြိုးခြင်းနဲ့ဥပဒနာသမာဓိရှိဟောတယ်ပါအဲ့ဒါနဲ့အတူပါတယ်ဥပဒနာသမာဓိရှိ ဖြစ်ဖို့ရာအတွက်ပေါ့လေလာရောက်ပြီးတော့အထုကြတဲ့ပုဂ္ဂိုလ်တွေဒါတွေပြည့်စုံသွားလို့ရှိရင်မတိဖို့လေးကြီးစရပါပါအထုအထုရှင်တော်ဥပဒနာသမာဓိဖြည့်ရိုးမရှိပါဘူးသို့တော့ဒါတွေဖြစ်စီမယ်ဆိုတဲ့အနေနဲ့ပေါ့လေဥတည်ပြီးတော့အထုတာဟာသာဝတ္တနာသမာဓိမျိုးဆိုင်တဲ့သဘောပါပဲအဲဒါဥယျာဉ်ဖူးရဲ့ တရချုံမျိုးစိုက်ပျိုးခြင်းနဲ့ဥပဒနာသမာဓိဋ္ဌိယောဂီရဲ့ဥပဒနာသမာဓိဋ္ဌိရရှိမယ်ဆိုရရည်ချက်နဲ့အလုစတာပေါ့လေအဲ့ဒါနဲ့ပြပါတယ်ကွာစိုက်ပျိုးထားတဲ့မျိုးစေ့ရဲ့ပပလည်းပါပေါ့လေခိုင်မာတဲ့ဆန့်ခတ်ခြင်းနဲ့သီလနဲ့အဖောက်ကူပံ့ပိုးကြည့်ခြင်းအဲ့ဒါနဲ့ပြပါတယ် စိုက်ပျိုးထားပြီးတော့ပြစ်ထားလို့ဖြစ်တာမဟုတ်ပါဘူးဒီတိုင်းပြစ်ထားလို့ရှိရင်လူတွေပါရလည်းနှင်းချေသွားနေတာပါပဲဆရာတတ်တော်ရလည်းဝင်ရောက်ပြီးတော့နှင်းချေသွားနေတာပါပဲဒီလိုဆိုလို့ရှိရင်ဒီမခံစကြဝဠာကျုံမနှပ်ပါဘူးအဲတော့အဲ့ဒီအနောက်စစ်ကြီးခင်းရအောင်ဆိုပြီးတော့တင့်တော်တဲ့ခံခတ်ရတယ်ဒါလိုပါပဲကိုလုံးထုတ်ဖို့ မမှားရအောင်ပေါ့လေဒီမှာပြောမှဒီမဖြစ်ရအောင်လို့ချိန်ချိန်ဆောက်ရှောက်ရတယ်ဒီလားဒီမှာဒီမဖြစ်ရအောင်ပြောမှဒီမဖြစ်ရအောင်ဘုန်းကြီးတို့ရဟန်းတော်များဆိုလို့ရှိရင်လည်းပဲအခြေခံပတိမောက်ကဒီလာတွေပေါ့လေဒါကြီးပြည့်စုံပါပါတယ်ဒီလာလေးမျိုးတွေကဆိုလို့ရှိရင်ပါဠိမောက်ကတာဝရအရေးကြီးတာပါပဲဒါဒီမလုံးနဲ့ဆိုမလုံးဖဲနေဒါဒီပြောနဲ့ဆိုပြောပဲနေအဲ့ဒီမလုံးကမလုံးပြောကောင်းတဲ့အရာတွေက ရှောင်ကျင်းနေတာဟာကောင်းတဲ့အလေးထားပဲအဲ့ဒီအလေးထားအကူကြီးရော့ပါတယ်လူတွေဆိုလို့ရှိရင်လည်းပဲအနည်းဆုံး၅ပါးသီလဒီအမှတစ်ဆင့်ဆက်ပြီးတော့၈ပါးသီလ၁၀ပါးသီလပါလို့သောတိဆောင်နေတဲ့သီလတွေမကျိုးရမကျိုးရအောင်ပေါ့လေသီလဝိသုဒ္ဓိကြီးဖြစ်ပြီးတော့ပေါ့လေအထောက်ကူဖြစ်ရအထောက်ကူယူရပါတယ်ကွာဒါမှဥပဒနာမျိုးတွေဟာမပြည့်စုံနိုင်ရဖြစ်နေပါတယ်ကွာဒီတော့ဆံခတ်ခြင်းနဲ့ သီလအထောက်ကူယူခြင်းဟာဥပါဏဥမေယနိုင်ရှင်ပြီးတော့သိမြင်လို့လိုရတယ်။ဘာရှိသီလရဲ့အကျိုးရင်းအကျိုးဆက်ကိုမယုံကြည်သီလပြည့်စုံဖို့ကိုမလိုလားတဲ့တတ္တခန္ဓာနေပါတဲ့ပုဂ္ဂိုလ်ကြီးဟာပထမအစတည်းကဥပဒနာဉာဏ်ဖြစ်ဖို့ဝေးလို့ စိတ်စင်ကြယ်မှုတော့မရနိုင်ပါဘူးတချို့ပုဂ္ဂိုလ်တွေကတိလတိတ်ပြီးတော့အလေးမပြုတတ်ပါဘူးတမအဲ့ဒီအလေးမပြုတဲ့ပုဂ္ဂိုလ်တွေအစာပိုင်းတဲ့ကောကစိတ်စင်ကြယ်မှုဘယ်တော့မှဖြစ်နိုင်ဘူးတမအဲ့တော့တိလအရေးကြီးလို့တော့တစ်ပြင်းများစကြိုးစားတွေကပြည့်စည်သွားပြီဆိုရင်စပြည့်ရစီပဲနတ်မလဲအပင်လေးဖြစ်လာပြီဆိုလို့ရှိရင်သူ့အလိုက်လိုအပ်တဲ့စောက်ရှောက်မှု မရဘူးဆိုလို့ရှိရင်လည်းပဲဒီပင်လေးဟာသူ့ချိန်ခါလိုက်ပေါ့သူ့ခိုက်တာလိုက်ဖြစ်စီတွေကလာတတ်တာပဲလိုအပ်တဲ့အကူအညီမရဘူးဆိုလို့ရှိရင်ဒီတစ်ပင်ဟာသန္တာဆွမ်းဆောင်မရှိဘူးညှိုးရင်လည်းညှိုးနေပါပဲခိုင်းကျိုးရင်လည်းကျိုးပါပဲတစ်ပင်ညှိုးပြန်လို့ရှိရင်လည်းပဲဖွံ့ဖြိုးတဲ့အတီးမသားတာဘူးခိုင်းနေကျိုးသွားပြီဆိုလို့ရှိရင်လည်းပဲအဲ့ဒီ ကျိုးတဲ့ကိုင်းကပဲအကြီးဖြစ်နေပါတော့မလဲဒါလိုပါပဲသီလကြီးကျိုးပဲဆိုရင်ကျိုးတဲ့သီလကနေပြီးတော့သုဝတ္တနာသမာဓိကြီးကအစပါဘူးအကျိုးရင်ကျိုးသက်ကြီးပေါ်မလာနိုင်ဘူးသီလတွေညှိုးနေပြီဆိုလို့ရှိရင်ညှိုးတဲ့အကိုင်းကဖွံ့ဖြိုးတဲ့အသီးတွေလည်းသိမလာနိုင်ဘူးဒါတော့သီလမညှိုးဖို့သီလမကျိုးဖို့နဲ့သီလမညှိုးဖို့စိတ်အရေးကြီးတယ်ဆိုတာပေါ့လေ သဘောပေါက်နားလည်ပြီးတော့အခြေခံသီလကိုအလုံးကြီးအလေးလိုပြုရပါတယ်။ပြုတော်တဲ့တရားပင်ကိုရန်ခါရန်ခါတင့်တော်သလောက်ပေါ်လေရေချမ်းပေးခြင်းရေပေးခြင်းနဲ့သုတ္တနုပတိတတူပါရဲ့။ဟောစစ်တင်ရေကြီးခွာလောက်တယ်လေရေမိုးပြီးတော့စစ်တင်ကတည်တာပဲ။ရေမပေးတဲ့နေရာလို့ရှိရင်လည်းပဲ စိတ်ဆိုဖို့မဖြစ်နိုင်ဘူးရေကြီးပြေးနေတော့မြေကြီးမရတော့ဒီစိတ်ဒီတိပင်ရမခုံရုံရေမရပြန်လို့ရှိရင်လည်းပဲညှို့တယ်ဒါလိုပါပဲယောဂီကသဗ္ဗယဓမ္မသဝနာဆိုတာကလေတင့်တော်တဲ့တရားကြားနာဖို့လက်တွေ့အထောက်အတဲ့တရားမှာအထောက်အကူပြုနိုင်တဲ့နိလန်တွေပေါ့လေဒီမှာ ပြင်းပြီးမှန်ကိုပထမဆုံးလေ့လာတာကျင့်တဲ့ကာလမှာလည်းပဲလိုအပ်သလောက်လိုအပ်သလောက်ပေါ့လေသူ့နေရာနဲ့သူ့အဲအကြံပြည့်တဲ့ကလေးတွေပေါ့လေအဲကုညီမှုလေးတွေပေါ့လေညွှန်ကြားဖို့လေးတွေဒါလေးရကြားကြတယ်လိုးနေတာပါပဲတမအဲဒါကိုသဗ္ဗယဓမ္မစပနာလို့ခေါ်ပါတယ်အခုတရားဌာနတွေမှာနေ့စဉ်တနားရီလောက်တရားဟောနေတာဒါဟာ သုတနုခိတာပါပဲတမရှင်းတော်တော်တရားကြားနာခြင်းဖြင့်ခုနမိမိရဲ့ကျဲပင်မျိုးစီအဲဒုဝဒနာမျိုးစီကိုပေါ့လေတမအထောက်ကူကျွနိုင်ကြတော့ပေါ့ရှင်းတော်တဲ့တရားပင်ဖြစ်စီပေါ့လေလောတာတဲ့ပူများတော့လို့ရှိရင်လည်းမကောင်းဘူးခုနကျဲပင်ရေခွလောင်းနေတော့ညီကြီးကမရတော့ကျဲပင်လည်းရေမိုးတည်တာပဲတရားမကြားနိုင်ကြဘူးဆိုလို့ရှိရင်လည်း တရားအထုရတာယောဂီက6တောက်တောက်ကြီးဖြစ်နေတယ်တော့အဲဒါပြီးတော့အလောတော်အလောတော်လေးတရားနာကြားဖို့နဲ့အထောက်အကူပြုရပါတယ်တော့ပြုထားတဲ့တရားပင်မှာနည်းနည်းအပင်လေးဖြစ်လာပြီဆိုလို့ရှိရင်ဆံကလည်းလုံးလောတဲ့ရေကလည်းပဲရရှိပြီဆိုလို့ရှိရင်အပင်လေးကအောင်မြင်ဖြစ်လာတယ်ဒီခါမှာအမြင့်ကျွယ် ရေကချက်နေမယ်ဆိုလို့ရှိရင်အမြစ်ကလှုပ်လှလသွားကုန်လို့ရှိတော့အပင်ကမတန်ဘူးဒီလိုတင်းလေးပါလေးနဲ့ဒီကြီးကြီးဖွတ်ပြရတယ်ဖွတ်ပြရတယ်ကွာအဲ့ဒါမြေတော့မြှောက်တယ်ခေါ်တယ်ပုံမူပြီးတော့လည်းပဲစစ်တင်ကြီးထွားအောင်လိုအပ်တဲ့လောက်မြေဩဇာလေးလည်းပဲချွေးပြရပါလေအဲ့ဒီလိုဆိုလို့ရှိရင်ဒီစစ်တင်ဟာအမြင်နဲ့သွားတာတော့အတွေ့အကြုံကောင်းတော့ခိုင်ပါတယ် ဒီဩဇာရတော့လည်းပဲပို့ပြီးတော့ကြီးထွားလွယ်တယ်ထင်တာနဲ့ပို့ပြီးတော့လည်းကြီးထွားနိုင်တယ်ဒါလိုပါပဲယောဂီကတရားထုတ်တဲ့အခါမှာဒီအတွေ့အကြုံလေးကြီးရှိတတ်ပါတယ်ကိုမကြုံဘူးတဲ့အတွေ့အကြုံလေးကြီးရှိတတ်တယ်ဒါတော့ဆက်ပြီးတော့လည်းပဲမလောက်တာမကင်တာလည်းဖြစ်တတ်တယ်အဲ့ဒီခါကြပြီဆိုလို့ရှိရင်ကပ္ပထာဆရာကံသွားပြီးတော့ဘောလို့မိမိအထုတ်ပုံလေးတွေ့ကြုံချက်တွေဘောလို့အခေတ်ဆက်ရှိပုံလေး တင်ပြရှင်းနေရပါတယ်ကွာအဲဒါသာကိကြနှုတ်ခိကလို့ခေါ်ပါတယ်ကွာဒီနေ့ရှင်းနေလိုက်လို့ရှိရှင်းသွားတော့ရုပ်ရည်လည်းရှိကမ္မထာလမ်းရောက်၆ရောက်သွားနိုင်ပါပြီအဲဒါသာကိကြဓမ္မအဲနှုတ်ခိတလို့ခေါ်ပါတယ်သာကိကြဆိုတာဆရာနဲ့အတူတကောကဆွေးနွေးတာပေါ့လေအတင့်အတင့်အဲလိုက်လျောညီတွေပေါ့လေဆရာကလည်းပဲပြောပြတာပေါ့လေ အဲ့ဒါကိုသကိဋ္ဌလို့ခေါ်ပါတယ်တပါအဲ့ဒါကိုဆွေးနွေးလိုက်လို့ရှိရင်မရှင်းတဲ့အချက်ကလေးတွေခြေဥပဒနာလမ်းကြောင်းအဲဆက်လို့မရနိုင်တော့အောင်ပေါ့ဒီအခက်ခဲလေးတွေလည်းပဲကြော်ပြီးတော့ဆက်အထုတ်နိုင်သွားတာပါပဲယောဂီကအဲ့ဒါကိုပဲဓမ္မသကိဋ္ဌအဲသကိဋ္ဌနုပ္ပိတလို့ခေါ်ပါတယ်ကမ္မထမ်းဆရာနဲ့နေ့စဉ်ပေါ့လေတွေ့ဆုံရတာဟာအတိတ်ပဲရှိပါတယ် အင်တာဗျူးလုပ်ရတာအတိတ်ပဲရှိပါတယ်တော့ယောဂီများကတရားမကြုံဘူးတော့တခါတခါမှာပေါ့လေကိုယ်အထင်နဲ့ချွတ်ချော်လွဲဖားတယ်ရှိပါတယ်တော့ချွတ်ချော်လွဲဖားနေလို့ရှိရင်လည်းဆရာကအချိန်ကြီးပြုပြင်ခွင့်ရပါတယ်တော့လွဲနေလို့ရှိရင်လည်းတည့်ပြရပါတယ်တော့လိုလို့ရှိရင်လည်းဖြည့်ပြရပါတယ်တော့ အဲ့ဒီလိုဖြစ်ဖို့ရအတွက်ပေါ့လေဆရာနဲ့ဆွေးနွေးဖို့နေရာစီလိုးနေပါတယ်အဲ့ဒီလိုဆွေးနွေးရမှာကမ္မထမ်းဆရာများရဲ့အကူအညီအပြည့်အဝကိုယောဂီများရဖို့ရအတွက်ယောဂီဘက်ကအကူအညီနဲ့လိုပါတယ်အကူအညီဆိုတာကအာယုံပေါ်ကရှိအပ်ဆိုင်ကတ်လိုက်မလိုက်ပြောဆိုတာပါလေ ခေါင်းပိတ်မှုအစရှိတဲ့အာယုံပေါ်တဲ့ခိုက်တာပါစိတ်အားဆိုင်စိတ်သားကြိုက်ပြီးတော့ဗောလေအနိကဆုံးအာယုံမှတ်တလားမမှတ်ဘူးလားဆိုတာအလုပ်ကိုပြောပြဖို့ main object ကိုအဓိကထားပြီးတော့ပြောဖို့စေစာမြက်ခိုင်ခိနိပိုင်မှတ်နိုင်မနိုင်ပြောစေစေဆက်ဆက်ခိတိနိမိဆွဲဆွဲမြဲမြဲမှတ်နိုင်လားမမှတ်နိုင်ဘူးလားဆိုတာပါလေ ဒီရှုမှတ်ဖို့ရဲ့စွမ်းရည်ကိုလည်းပဲပြောပြဖို့အရေးကြီးပါတယ်ပထမကတော့ကိုယ်အလုပ်ကိုတင်ကြတာပါအလုပ်ကိုတင်ကြတာကိုအလုပ်လုပ်ပါတယ်ဆိုတာပေါ့လေဒါပေါ့ဒါတော့အလုပ်ရဲ့စွမ်းရည်တင်ပြရပါတယ်မှတ်နိုင်ပါကပြည့်စုံရပြေဝပါအောင်ပြောတယ်တကယ်လို့မှတ်နိုင်တယ်ဆိုရင်ထိတိမိမိမှတ်နိုင်တယ်ဆိုရင်သိတာပြောပါလဲ ဟောင်းတာမှလို့ရှိရင်ဟောင်းတာကိုပိုင်ပိုင်နေနဲ့မှတ်နိုင်လို့ရှိပါလေဝမ်းမိုက်ကြီးမြင်သွားသလားဟောင်းတဲ့ဆင်းရဲလောက်မြင်သွားသလားသုံးဖို့ကူသွားသလားအေးသွားသလားတောက်သွားသလားကျင်းသွားသလားဒါပြောနေလွယ်လွယ်လေးပါပဲမှတ်နိုင်တယ်ဆိုလို့ရှိရင်ကိုတွေ့တဲ့ကိုသိတဲ့ဟာကိုရှင်းရှင်းလေးအသာမပါပဲနဲ့ပြောတတ်ဖို့သိရကြည့်ရဲ့ဒါယောဂီဘက်ကကမ္မဋ္ဌာန်းဆရာကိုကြည့်ရောက်တဲ့ကုညိုးပါပဲ မမှတ်နိုင်တာဖြစ်တဲ့ပြမှတ်ရသည်ကိုပြောပရမတိ object ကိုမမှတ်နိုင်ဘူးစောစောကမှတ်နိုင်ဘူးဆိုရင်စိတ်ပရမတိ object မှာမရှိတော့ဘူးတဏှာရောက်သွားပြီသမုစိတ်ထွက်ခြင်းနဲ့ထွက်မယ်အပြင်ရောက်ခြင်းနဲ့ရောက်မယ်သို့မဟုတ်ကိုယ်ရဲ့ကမခံတာဘူးပေါ်လို့အဲ့ဒီစီရောက်ခြင်းနဲ့ရောက်သွားမယ်အဲ့ဒါကိုပဲ main object ကိုမမှတ်နိုင်ဘူးဆိုရင်ဘာဖြစ်လဲစိတ်ထွက်တယ် အယုံတွေပေါ်လာပြီလေမခံစားမှုပေါ်တဲ့အယုံတွေပေါ်လာပြီလေမမှတ်နိုင်ကမူလအယုံမှတ်နိုင်ဘူးဆိုရင်ဖြစ်တဲ့မြဖြစ်တာပဲဖြစ်တဲ့မြပေါ်တဲ့မြမှန်နေရဖြစ်တဲ့မြမှတ်ရပြီပေါ်မှတ်ဖို့သိခွင်နဲ့တွေ့တယ်ပေါ့မခံစားဘူးပေါ်လို့ရှိရင်မခံစားဘူးပေါ်တယ်ပေါ့ဟုတ်ပါဘူးမှတ်ဖို့ကြည့်ဖို့ထွက်တဲ့စိတ်လိုက်မှတ်တဲ့အခါမှာမဖြစ်တော့ဆက်ထွက်နေသလားစိတ်ကတန့်သွားသလားသို့မဟုတ် မူလအာယုပြန်ရောက်လာသလားမခန္ဓာဥပ္ပါလို့ရှိရင်ဘယ်လိုနေသလဲတိုးလာသလားတက်နေသလားပြဲသွားသလားပျောက်သွားသလားဆိုတာပေါ့လေဒါကိုပြည့်ပြည့်ဝဝယောဂီကတင်ပြထားရမယ်အဲဒီလိုရှင်းရှင်းလေးနဲ့တင်ပြနိုင်ပြီဆိုလို့ရှိရင်ကမ္မထာဆရာတွေကယောဂီကိုအကူအညီပေးရတာအများကြီးလိုတယ်ချိန်တူတူလေးနဲ့လည်းပဲဥပဒနာညာနဲ့အခြေခံဆိုင်ပြီးတော့ဆင်းဆင်းဆင်းဆင်းပြီးတော့နောက်ဆုံးရင်းချက်ပြည့်စုံပြီး ဆက်မြတ်တဲ့ယောဂီဆိုရင်တရင်သုံးပါအတွင်းမှာတော့မှဥပဒနာဉာဏ်ကြီးပြည့်စုံသွားနိုင်တယ်။အဲဒီလောက်ဒီခွန်ကြီးတို့ကအမခံပါတယ်ကွာ။ဒီလိုကမ္မထမ်းဆရာတွေကယောဂီတွေကိုတင့်တော်တော့အရှင်ပြေတယ်လို့အကူအညီပေးနေတာပါ။တရားခံကိုပြိဋ္ဌိစစ်တဲ့အနေမျိုးမဟုတ်ပါဘူးနှိမ့်သက်တာတော့မဟုတ်ပါဘူး ကူညီတဲ့ပုဂ္ဂိုလ်တွေပါကူညီတဲ့ပုဂ္ဂိုလ်တွေဆိုတော့ယောဂီများကတော်ထမ်းဆရာပေါ်မှာရဲရဲရင့်ရင့်နဲ့ပေါ့လေပုံပုံလင်းလင်းနဲ့ကိုမိသားစုလိုသဘောထားပြီးတော့ပြောဆိုဆက်ဆံဖို့လည်းလိုပါတယ်ကမ္ဘာထဆရာကြီးလည်းပဲအဲ့ဒီလိုသဘောထားပြီးလည်းဆက်ဆံပါပါပဲဒီလိုပြောလိုက်တဲ့အတွက်ကအပြစ်တင်မလားပါလားကြောက်နေနဲ့ကိုအထုတ်ကုန်ကို ကိုထင်တဲ့အတိုင်းပေါ့လေကိုမြင်တဲ့အတိုင်းပြောပြအထင်တော့ပြောင်းကြတယ်ပေါ့မြင်တဲ့အတိုင်းပြောပြလိုအပ်တယ်လို့ကမ္မဋ္ဌာန်းဆရာများကကူညီမှာပါပဲဒီမှာဒီတော့ကိုအထုတ်ပုံနဲ့တွေ့ကြုံချက်တွေကိုတင်ပြတဲ့အခါမှာကြောက်ရွံ့ခြင်းအာနာခြင်းဖြစ်ခြင်းမရှိပါနဲ့လို့မိသားစုကြီးဆွေးနွေးတယ်လို့ပေါ့လေရဲရဲတင်းတင်းတင်ပြပါလို့ဘုန်းကြီးကတော့ယောဂီတွေကိုပန်ကြပါတယ် ဒီကပြောခဲ့တဲ့ဤတိုင်းတစ်ပင်ကိုလိုအပ်တယ်လို့စောက်ချောက်ခဲ့လို့အပင်လေးဖြစ်လာပြီဆိုရင်ပြင်းဖြစ်ဖို့ဆိုတာကြာရောက်တာပါပဲအဲပြင်းဖြစ်ပြုတ်ပြင်းဖြစ်ဖို့တွေကြာရောက်လာပြီဆိုလို့ရှိရင်မကြခင်ကလည်းပဲကြိုရင်ကာကွယ်ရမယ်ကြာရောက်လာပြီဆိုလို့ရှိရင်တင့်တော်တဲ့နည်းနဲ့လည်းဖယ်ရှားပြရမယ်ဒါလိုပါပဲခွန်ကြီးတို့စိတ်မှာ စိတ်ဓာတ်ကိုအခြေကစပြီးတော့ဖြစ်စည်းပြည့်တဲ့ပိုးတဲ့ဒီအရာတွေရှိတယ်။နိဝရဏတရားတွေပါပဲ။အဲ့ဒီနိဝရဏတရားတွေဝင်နေလို့ရှိရင်စိတ်ဟာလှုပ်ရှားနေတော့နေတတ်မှုမရရင်အတိညာလည်းမဖြစ်နိုင်ပါဘူး။ဒါတော့အဲ့လိုလှုပ်ရှားမှုတွေမရှိရမရှိရအောင်လို့သမတာနုကိဟိတဆိုတာဟုတ်တယ်။ဇာကတော်ကစသည်နိဝရဏတရားတွေလှုပ်ရှားမှုမရှိဘဲနဲ့ပေါ့လေ။ သမထရဲ့အကူအညီလည်းပဲလိုအပ်တယ်ဆိုတာပေါ့လေအဲ့ဒါလိုအပ်လို့ယူလိုက်လို့ရှိရင်တော့သမထနုပိတာဖြစ်ပါတယ်အဲ့ဒါတော့သူကတော့နည်းနည်းကျေကျေကျကျပြောရပါဖြစ်တော့တောင်းတောင်းပြောရုံနဲ့မပြည့်စုံပါဘူးလက်ကကကြာမှလုပ်ငန်းစဉ်နဲ့ဆက်ဆက်ပြီးတော့ရှင်းလင်းတင်ပြပါမယ်ဒီနေ့တနင်္လာနေ့ကြည့်တော့ဒီမှာပဲရက်ကြပါ